စနေနေ့ဆိုတော့ဒီစနေဘက်ကဟုတ်ကဲ့တဲ့တရားအဆက်ပေါ်သည်ဟောရမှာပါပဲဒီတစ်ပတ်ကလူဝီနည်းအကြောင်းပြောသွားပါတယ်အဲဒီလူဝီနည်းဟာစာရဲကဝီနည်းမဟုတ်ဘူးကိုယ်ရဲရောက်အောင်ရှင်းသုံးမှဒါမှကိုယ်ပိုင်လူချင်းကိုလို့ဆိုနိုင်ပါတယ်ကိုယ်ရဲရောက်အောင်ပြည့်စုံအောင်ရှင်းသုံးမှုက ပါဠိလိုဓမ္မစရိယာလို့ခေါ်ပါတယ်အဲဒီလိုအဆင့်ရောက်သွားမှအကျိုးပိုပြီးတော့ရှိနိုင်ပါတယ်ဓမ္မစရိယာဆိုတဲ့စကားစုမှာဓမ္မရဲ့ဆန့်ကျင်ဘက်ကြီးအရင်ပြောမှဓမ္မအနေအချင်းပဲပေါ်လာနိုင်ကိုရဖြစ်ပါတယ်ဒါကြောင့်စီဥစွာအတ္တမဓမ္မနှမျိုးခွဲပြီးတော့ကြပါမယ်အဲဒီနှမျိုးတွေကအတ္တမကိုအရင်ကြပါမယ် အတ္တမဆိုတာကတော့အကုသလကာမပဋ္ဌတရား10ပါးကိုပြောပါတယ်တနည်းအဲဒုစရိုက်10ပါးကိုပြောပါတယ်တနည်းအားဖြင့်အကုသလကာမပဋ္ဌ10ပါးကိုပြောပါတယ်အဲဒါတွေကကာဒုစရိုက်က3ပါးဝစီဒုစရိုက်က4ပါးနဲ့မနောဒုစရိုက်က3ပါးအလုံးဒုစရိုက်10ပါးရှိပါတယ်အဲဒီဒုစရိုက်10ပါးတွေက ကာတုကရိုက်၃ပါးဆိုတာပတ်ဖြတ်ခြင်းခိုးခြင်းသူဘာတာမီယာပြစ်မှားခြင်းသူဆိုတဲ့ကာတုစိတ်၃ပါးပါပဲပစ္စည်းတုချက်၄ပါးဆိုတာကလိန်ပြောခြင်းကြံတိုက်ခြင်းတဏ္ဍရိုင်းကြစွာပြောဆိုခြင်းနဲ့ပြီးတော့တိမ်ခြင်းနဲ့အနတ္တိပဲမရှိတဲ့စကားပြောဆိုခြင်းဒီလေးမျိုးကိုပစ္စည်းတုစိတ်၄ပါးပါ မနောတိစရိုက်၃ပါးဆိုတာသူတစ်ပါးဥစ္စာကိုရရချင်ခြင်းစကားအတူပြောရလို့ရှိရင်သူပိုင်ပစ္စည်းအပိုင်ရှိနေခြင်းပေါ့လေပြီးတော့သူတစ်ပါးပစ္စည်းရာကြံစီခြင်းအယူဆမှားခြင်းအဲဒီ၃မျိုးပါပဲအဲဒီ၁၀ပါးကိုဒုက္ခရိတာမကောင်းသောအဖြစ်များလို့ဒီလိုဆိုပါတယ် ပယ်လမ်းအပယ်လက်သွားလမ်းမကောင်းမှုများဖြစ်တဲ့အတွက်အကုသလကမ္မပဋ္ဌ10ပါးလို့လည်းပဲကျမ်းဂန်များမှာအဆုံးအချက်ရှိပါတယ်။အခုပြောခဲ့တဲ့မကောင်းတဲ့အကျင့်ပယ်သွားလားမကောင်းမှုဒီကရှောင်ကျင်ရင်းကိုပါဠိလိုစုပရိတလို့ခေါ်ပါတယ်။ကောင်းသောအကျင့်လို့ဆိုပါတယ်။သုဂတိဘဝသွားလားကောင်းမှုများဖြစ်တဲ့အတွက် ကုသလသမ္မပဋ္ဌလို့လည်းပဲဆိုမိတ်တယ်ရှိပါတယ်။အဲဒီကုသကမ္မပဋ္ဌ10ပါးကိုကုသနာမှာရောက်အောင်ရှင်းသုံးရင်ဟာဓမ္မစရိယာလို့ခေါ်ပါတယ်။ပြီးတော့ဓမ္မဆိုရာမှာဘုရောဘောမြာကျင့်ရိုးတရားဖြစ်ပါတယ်။လူပေါင်းသူပေါင်းတွေစိတ်ဓာတ်ကောင်းတဲ့ပုဂ္ဂိုလ်တွေ ကျင့်ရမြဲတရားဖြစ်ပါတယ်သူအသက်တာခြင်းစသည်ဒီအလုပ်မျိုးတွေကတော့အဲဒီလိုတရားစိုးများတရားစိုးများမှကင်းကွာတဲ့အပြည့်အကျင့်များဖြစ်ပါတယ်တရားကောင်းတွေမှကင်းကွာတဲ့အကျင့်ဖြစ်ပါတယ်အဲဒီလိုတမ္ပုသတွေမှာရှောင်ကျင်တာဟာတရားနဲ့မကွာတဲ့အပြည့်အကျင့်ဖြစ်တာမို့လို့တရားနဲ့မကင်းကွာတော့အကျင့်လို့ဒီလိုလည်းပဲဆိုနိုင်ပါတယ် ဒါနစရှိတဲ့ကုသိုလ်ကောင်းမှုတွေလည်းပဲဓမ္မတော့ဖြစ်တော့ဖြစ်ပါတယ်ဒါပေမဲ့လို့အဲ့ဒီဓမ္မတွေကကောင်းကျိုးချမ်းသာဖြစ်တယ်လို့ဆိုနိုင်ပေမဲ့လို့လက်တွေ့မတရားမှုကရှောင်ကျင်တာတော့အကျိုးတရားမှုမရှိတာဘူးတရားနဲ့ပတ်သက်ပြီးတော့ဘုရားလက်ထက်တော်ကာလကတာလိယကတခါကြီးမြတ်စွာဘုရားထံမောင်ရောက်ရှိပြီးတော့ ဓမ္မကျရိယာဆိုတာဘာပါလဲလို့လျှောက်ထားလို့မြတ်စွာဘုရားကဒီတုစိတ်7ပါးတရားတွေကိုပဲဓမ္မစရိယအနေနဲ့ပေါ့လေမိကြတော်မူပါတယ်တုစိတ်7ပါးတွေကရှောင်ရှားပြီးတော့ကောင်းတဲ့အလေးအထားတွေကုလစိတ်ထားအပြည့်အဝလေးတွေဖြစ်နေတာဟာဓမ္မစရိယပါပဲလို့ဒီလိုမြတ်စွာဘုရားကိုယ်တိုင်တုတ်တန်တစ်ခုမှာဟောကြားတဲ့အချက်ရှိပါတယ် အဲဒီလိုဓမ္မစရိယာအရာတရားကျင့်သုံးမှုဟာနတ်ပြည်လောကမှာဖြစ်ရခြင်းရဲ့အကြောင်းဖြစ်တဲ့အတွက်ကောင်းကျိုးချမ်းသာတွေဖြစ်စေနိုင်ပါတယ်။အဲ့ဒီအချက်တွေကိုအထကရာများမှာပြည်ဒီသသဖွင့်ဆိုထားတာရှိပါတယ်။ဒီတော့ကနာပါဠိကတုတ်တံမှာလည်းပဲဟောတော်မူခြင်းနဲ့လည်းပဲကိုက်ညီလျက်ဖြစ်နေပါတယ်။နိုင်ရဖြစ်ကြောင်းအသာပေးပြီးတော့ တမလွန်ကောင်းကျိုးကိုသာကြတ်သူထားပြီလေလို့အမှန်ကတော့ဒီဘဝမှာလည်းပဲကောင်းကျိုးအမျိုးမျိုးတွေကိုရလျက်ရှိပါတယ်။ဒီခုဘဝမှာပဲကောင်းကျိုးအမျိုးမျိုးကိုရနိုင်ပါတယ်ဆိုတဲ့အချက်ဟာဒီခုဘဝတိကျတရားတွေမကောင်းမှုတွေပြုကျင်တဲ့ပုဂ္ဂိုလ်ဟာဒီလိုဘေးလေးမျိုးကျုံရပုံနဲ့ရှင်ပြီးတော့ ကြောပြမှာပို့ပြီးတော့နားရှိမှာပါမကောင်းမှုပြုကျင့်တဲ့ပုဂ္ဂိုလ်မှာဘေးလေးမျိုးကြုံပုံကတော့အတ္တနိဝရဘေးမိမိကိုယ်ကိုဆွတ်ဆွဲတဲ့ဘေးပေါ့လေမကောင်းမှုပြုထားတဲ့ပုဂ္ဂိုလ်မှာငါမကောင်းတာတွေပြုထားပါလားဆိုတာပေါ့လေသူမှားယွင်းခဲ့တဲ့အချက်တွေကိုပြန်လည်ပြီးတော့စဉ်းစားပြီးတဲ့အခါမိမိကိုယ်ကိုမိမိအပြစ်တင်တယ် အပြစ်တင်ရတော့စိတ်မကောင်းဖြစ်တယ်သက္ကတကစိတ်မကောင်းဖြစ်နေတယ်အဲဒါပထမဆုံးအတ္တနိဝါဒပေးထိုက်တော်တာပါပဲပြီးတော့ဒုတိယကတော့ပရဏိဝါဒပေးတဲ့ပရဏိဝါဒပေးလည်းထိုက်တာပါပရဏိဝါဒပေးဆိုတာသူတစ်ပါးစွတ်ဆွဲတဲ့ပေးပေါ့ကိုကမတော်တာတွေပြုထားပြီဆိုရင်အများကမြင်တော့ ဒီသူလူဆိုးပဲမကောင်းတဲ့ပုဂ္ဂိုလ်ပဲလို့သူကသူအားဖြင့်ပညာရှိသူတော်ကောင်းများကကဲ့ရဲ့ဖြစ်ခြင်းခံရတာပဲပညာရှိသူတော်ကောင်းများရဲ့ကဲ့ရဲ့ဖြစ်ခြင်းခံရတာပဲအဲ့ဒါပရာလူဝရဘေးခေါ်တယ်ပြီးတော့တတိယကတော့ဒန္တဘေးဒန္တဘေးရဆိုတော့ဒန္တဘေးဆိုတာမင်းပြင်းမင်းတန်တင့်တဲ့ဘေးပေါ့ဒီလောကီဥပဒေကတရားဥပဒေကခွင့်ပြုတဲ့ဟာတွေကို ပြုလုပ်မိပြီဆိုလို့ရှိရင်ဆိုင်ရာအစိုးရအာဏာပိုင်တွေကဥပဒေနဲ့အရေးယူပြီးတော့အပြစ်တွေပေးတော့တာပဲထောင်ချရင်ချမှာပဲငွေတန်ရရင်ရိုက်မှာပဲဒါမှမဟုတ်ဘူးဆိုလို့ရှိရင်အမှန်ကြည့်ကြတဲ့အပြစ်တွေပြုလုပ်ထားလို့ရှိရင်တေကြတေပါပဲတေမိတ်ပေးမှာပဲအဲ့ဒီကြီးလည်းဖြစ်သွားနိုင်တယ်အဲနောက်ဆုံးပေးကတော့ဒုက္ခတိပဲဒုက္ခတိပဲဆိုတာကတော့အပယ်ရောက်ရတဲ့ဘေးပေါ့လေ သူကတော့သိကြောက်เสียကောင်းတယ်အဲ့ဒီ၄ပါးတွေကရှေ့၃ပါးကတော့မျက်မှောက်ဘဝမှာပဲကြုံရမယ်ဘေးများဖြစ်တာမို့ခုနဓမ္မစရိယာအရတရားကျင့်နေတဲ့ပုဂ္ဂိုလ်မှာအဲ့ဒီဘေးများကင်းကွာပြီးတော့သွားတော့တာပဲအဲ့ဒါအကျိုးတွေပါပဲအဲ့ဒီဘေးသုံးမျိုးကကင်းတယ်ဆိုလို့ရှိရင်ကင်းတဲ့ပုဂ္ဂိုလ်ရဲ့စိတ်ထားကိုလေ့လာကြည့်ပါ စိတ်နေစိတ်ထားအရှင်တွေကိုလေ့လာကြည့်ပါစိတ်ချမ်းသာမလားကိုယ်ချမ်းသာမလားစိတ်ဆင်းရဲမလားကိုယ်ဆင်းရဲမလားဆိုလို့ရှိရင်တကယ်ကိုပဲစိတ်ချမ်းသာကိုယ်ချမ်းသာဖြစ်နေဖို့တော့သိကြပါရဲ့အဲ့ဒီစိတ်ချမ်းသာမှုကိုယ်ချမ်းသာမှုဟာကြီးငွေတစုံတရာပြီးပြီးတော့ရရှိတဲ့ချမ်းသာမဟုတ်ဘူးမတရားတဲ့အမှုတွေကရှောင်ကျင်လို့တရားနဲ့မကင်းမကွာပဲနဲ့ ကျင့်သုံးလို့ဓမ္မစရိယအကျင့်ကရတဲ့ချမ်းသာတွေပဲအမှန်ကောင်းတာပဲတွေးကြည့်အမှန်ကောင်းတာဒီချမ်းသာပဲလူသားတွေမှာလူသားပဲဒီချမ်းသာရှိပြီးကိုချမ်းသာရှိပြီးဆိုဘာလို့လဲလို့ပြောလူတွေဟာအများအားဖြင့်စိတ်ချမ်းသာကိုချမ်းသာကိုရရှိရေးအတွက်ဤမျိုးမျိုးနဲ့ပြုလုပ်ကြတယ်အဲ့ဒီဤမျိုးမျိုးတွေနဲ့ပြုလုပ်ရမယ်စာဟောရိုးရိုးလေး ဒီတရားတွေလက်တွေ့ကြကြရှင်းသုံးကြည့်ပါမှာလူငယ်ချင်းလို့ရှိရင်လူငယ်မှာစိတ်ချမ်းသာကိုချမ်းသာခြင်းလူလာပိုင်းချင်းလို့ရှိရင်အဲဒီလူလာပိုင်းမှာလူကြီးပိုင်းချင်းလို့ရှိရင်လူကြီးပိုင်းမှာအကုန်လုံးမျှမျှတာတာရရှိနိုင်တဲ့အကျိုးတွေပါဒါကြောင့်မလို့သူ့ကိုဓမ္မစရိယမဟုတ်ဘဲနဲ့သမစရိယသမစရိယလို့ဒီလိုခေါ်တယ်တရားကျင့်တော့အကျိုးတွေလည်းပဲအမျှဒါလည်းရရှိသွားနိုင်တယ်ဒုစရိုက် မကောင်းတဲ့အမှုတွေကိုပြုလုပ်တဲ့ပြုလုပ်တဲ့ပုဂ္ဂိုလ်ဟာအများရဲ့ယူဝစိတ်ဆုပ်ခြင်းခံရပြီမယ်လို့ခုနဓမ္မစရိယာအကျင့်ရှိတဲ့ပုဂ္ဂိုလ်မှာဆိုရင်အများရဲ့ချစ်ခင်လေးမြတ်ခြင်းခံရဖို့တော့သိကြတယ်။လောကမှာအများရဲ့ချစ်ခင်လေးမြတ်ခြင်းသိမြန်လို့ကြတာသိလေးထားကြတာဒီတော့မပင်မပန်းမဲနဲ့ကြည့်ငွေနဲ့အကုန်ကြမခံရဘဲနဲ့ လွယ်လွယ်လေးပေါ့လေအများရဲ့သိခင်ခြင်းရခြင်းခံလို့တဲ့ပုဂ္ဂိုလ်များဓမ္မစရိယရှင်းလန်းရှင်လိုက်ဖို့သိကောင်းတာခဏမတရားမှုတွေကရှောက်နေဆိုတာအခြေခံစိတ်ဓာတ်တွေသူ့ဟာတော်တော်လေးများနေပါပြီအဲ့ဒီအခြေခံစိတ်ဓာတ်တွေကတော့အရှားမဟုတ်ပါဘူးမေတ္တာတို့ကရုဏာတို့မုဒိတာတို့ဒီတရားတွေပါပဲ အများချမ်းသာစေခြင်းနဲ့အများရဲ့အကျိုးစီးပွားကိုလိုလားတာသမေတ္တာခေါ်ပါတယ်အများမဆင်းရဲစေခြင်းနဲ့အများဆင်းရဲမှုကိုပယ်ရှားလိုတဲ့ကျင်နာတဲ့ကုဏတတ္တိအများတာကကောင်းစုကောင်းကျိုးချမ်းသာတွေတွေ့ရတော့ဝင့်တာဟွန်းရှင်းတတ်တာထောက်ခံရသေးတာဘုရိတာတရားတွေပွားနေတာအဲဒီမေတ္တာကရုဏာဝိရိတာပွားနေတဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာဘယ်ညီညွတ်စရာရှိနိုင်တော့မလဲ မနာအေးမြချမ်းသာပြီပေါ့သိကောင်းတာပဲအဲ့ဒီလိုပြမစိုးတရားလက်ကင်ရှိတဲ့ပုဂ္ဂိုလ်မှာစိတ်ကအလွန်အေးမြချမ်းသာနေတော့အဲ့ဒီစိတ်ရဲ့တကူနဲ့ရုပ်တရားလည်းပဲထူးထူးခြားခြားကြီးတောက်တောက်ပါပါကြည်ကြည်လင်လင်နဲ့အင်းအားတွေကျိုးပြီးတော့သမารီရအသက်တည်နေရှိလာနိုင်တယ်အမှန်ကောင်းတယ်ကွာနေတိုင်းနေတိုင်းအချိန်တိုင်းချိန်တိုင်း မတရိယအကျင့်နေတာရှိနေတော့အဲ့ဒီအကျင့်တကောနဲ့စိတ်အေးမြတ်ချမ်းသာပြီဆိုရင်အဲ့ဒီစိတ်ဓာတ်ကြောင့်ကိုယ်တွေကတွေးတွေဟာထူးထူးခြားခြားကြီးကြီးလာတယ်။အဲ့ဒီကြီးလာတဲ့တွေးတွေဟာ black saturation ဆိုတဲ့အတိုင်းပေါ့လေဒီကလုံးလဲပတ်ပြီးတော့အဆင်းတွေလည်းပဲတောက်တောက်ပေါ်ပေါ်ဆင်းနေတာအဲ့ဒီတဘာဝကျတယ်သူက။သူများပေါ်မှာ ဒေါသတွေကျင်းထန်ပြီးတော့ညှိတဲ့လူတတ်ဖြတ်လူတဲ့ပုဂ္ဂိုလ်ရဲ့ကိုယ်အဆင်းနဲ့အထူးအဖြင့်မျက်နာအဆင်းနဲ့သူများပေါ်မှာညှံ့ညာတာတာနဲ့သာနာပြီးတော့သူများကိုယ်စီဆင်းရအောင်မပြုတ်လို့တဲ့ပုဂ္ဂိုလ်ရဲ့မျက်နှာရှင်းကြည့်ပေါ့ဒီပုဂ္ဂိုလ်ရဲ့မျက်နှာဟာကြည်လင်တယ်လဲဆိုတာပေါ့လေလှနေတယ်လဲဆိုတာပေါ့ရှင်းကြည့်ပါသိထင်ရှားပါတယ်ဒါတော့ ကိုယ်ကလည်းပဲလိလံထိုင်မှန်းခြင်းမရှိစိတ်လည်းပဲလိလံထိုင်မှန်းခြင်းမရှိပဲနဲ့ပေါ့ပေါ့ပါပါနဲ့အင်းအားတွေလည်းပဲထူးထူးခြားခြားပြည့်ဝပြီးတော့လာနိုင်ပါတယ်အတူစီအထူးမစားရပဲနဲ့ပေါ့လေစိတ်အားတရားမှတစ်ဆင့်ဆက်ပြီးတော့ကိုယ်အားတွေရသွားနိုင်ပါတယ်ဒါပေမဲ့လို့ခွေးတို့တော့အခုအမေရိကရောက်လာမှအတူစီတွေစားပါသလိုဟိုကဒီကလာလာပြီးတော့ကတ်တာနဲ့မလို့ခွေးတို့စားနေရတယ်ဒီလိုအတူစီတွေစားနေတဲ့အတွက် ဒီလိုသီလမပြည့်စုံလို့အားနေသွားပြီလို့တော့ဒီလိုတော့တန်ပြီးဆက်ကောင်မပြည့်ကြပါနဲ့ပါကိုယ်မှာလောတဲ့တတ်တွေကတော့ဖြည့်ဝရအတွက်တစ်ခါတစ်ခါမှာမြတ်စွာဘုရားတော်မှရှိเสียများရဲ့ညွှန်ကြားချက်သူတို့ဆက်ကပ်တဲ့ရှိတတ်စာကြီးညွှန်ရပါသေးတယ်ပြီးတော့ကိုရီးယားလည်းပေါ့ပါပြီးတော့ကျမကြီးတွေကထူးထူးခြားခြားရလာတော့စိတ်ကလည်းချမ်းသာပြီဆိုလို့ရှိရင် အဲ့ဒီစိတ်ချမ်းသာနေနေရတဲ့ပုဂ္ဂိုလ်ဟာအတက်လက်ပိုးရှိတယ်စိတ်ကောင်းတာလူတိုင်းလူတိုင်းအသက်ရှိခြင်းရတယ်စိတ်ချမ်းသာကိုယ်ချမ်းသာရှိပြီးတော့အသက်ရှိတဲ့အလုပ်မျိုးဆိုလို့ရှိရင်ဟိုမျိုးဆိုရင်တိတ်ပြီးတော့ဉာဏ်နေကြတာပေါ့အနာကောင်းတယ်အခုပြောခဲ့တဲ့တရားတွေဟာသူတော်ကောင်းများရှင်းသုံးတဲ့တရားတွေမဟုတ်လို့သူတော်ကောင်းတရားတွေလို့လည်းပဲဆိုနိုင်ပါတယ်အဲလိုသူတော်ကောင်းတရားတွေဆောက်ရုပ်တဲ့ခေတ်ခါကာလမျိုးမှာ ယောဂါကြီးလည်းပဲထူပြောတယ်များတယ်အသက်ကြီးလည်းပဲတူတယ်သူတော်ကောင်းတရားထုံးလာတဲ့ခေတ်ခါမျိုးမှာတော့ယောဂါကြီးကျင်းပြီးတော့အသက်ရှင်ခြင်းအစရှိတဲ့အကျိုးတွေဟာဓမ္မစရိယာရဲ့အကျိုးအာနိသင်တွေပဲအမှန်တကောင်းတာပဲသုတ္တနိပါတပါဠိတော်ဗြဟ္မဏဓမ္မိကသုတ်တံမှာမြတ်စွာဘုရားဟောကြားထားတဲ့ တရားလေးရှိပါတယ်အဲဒါကတော့တယောရောဂါပုရိအာဆုံးအိစ္ဆာအနသနာသရာတဲ့ရှိခါကာရကယောဂ၃မျိုးပဲရှိခဲ့ဘူးတဲ့အဲဒီယောဂ၃မျိုးဆိုတာဖြစ်လူချင်းချင်းအိစ္ဆာနှစ်အနသနာအစာဆာလောင်ခြင်း၃ အိုခြင်းကြလို့အိုခြင်းတဲ့ဒီယောဂ၃မျိုးပဲရှိတာဖြစ်ခဲ့ပြီတဲ့ဒီလိုအဆုံးမရရှိပါတယ်ခုနသူတော်ကောင်းတရားတွေအလွန်ထွန်းကားတဲ့အခါခန္ဓာမျိုးမှာဒါဆိုတာဖတ်ကောင်းတယ်လို့မှာပါသေးမှမိဝဲဖို့မလိုတော့ဘူးအဲ့ဒီတဲကအိုဒုက္ခဒဏ်ကိုမခံနိုင်လို့ပါလေသင်္ကလာကအပြူကြီးပွားကြီးနှစ်ယောက်ပါလေမျက်ရည်ခဏခဏကျရတယ်ဆိုတဲ့အကြောင်းလေး နည်းနည်းဘုန်းကြီးတစ်ချင်းကြားဝိဟာနဲ့စပြီးတော့ရှင်းပြပါရစေ။ငခဲ့တဲ့နှစ်ပေါင်း20ကျော်လောက်ကဘုန်းကြီးများနဲ့ရင်းနှီးတဲ့ပညာရေးဆိုင်ရာကမျိုးပြီးအမျိုးသမီးတယောက်အင်္ဂလန်ကိုသွားပြီးတော့ပညာသင်ကြားပါတယ်။အင်္ဂလန်ရောက်တဲ့အခါကျတော့အပြူကြီးအပြူအိုကြီးနှစ်ယောက်နဲ့ပေါ့ဒီတိမ်ထဲမှာတူနေရတယ်လို့ပြောပါတယ်။အဲ့ဒီတူနေရတော့ နေ့စဉ်နေ့စဉ်ဒီဖွားကြီးမြောက်ဟာမိကအစရှိတဲ့စီစီတွေနဲ့ပေါ့လေပူရာကနေပြီးတော့ပြိုအောင်အရည်တွေတွန့်ပြီးတော့အယုတ်ဆိုးရာနေပြီးတော့လှပအောင်ဆိုပြီးတော့မျိုးမျိုးဖြစ်တယ်မျိုးပြည့်နေပြီးတော့မှန်ရှိသွားတော့ပြီးတော့ရှေးကကြည့်လိုက်ဘေးကကြည့်လိုက်အမျိုးမျိုးကြည့်လိုက်ပေါ့လေငယ်တော့ကလို့စိတ်တိုင်းမကြတော့မျက်ရည်တွေတွေ့တွေ့တွေ့ကြကြတယ် အဲ့ဒီအဖွားကြီးမြောက်ကပဲဘုရားဘုရားကြီးကဒီသမီးကသက်30ပေါင်းကျင်ဆိုအရွယ်ကောင်းတော့ပေါ့ရိုးရိုးလေးသူကနေတာကိုရိုးနေပြီးတော့မင်းတက်လာပါပါငါတို့လူနေပါလားဘာဖြစ်လို့မပြင်းမစင်လဲပါဒီကောင်ဘုရားတရားတော်အရတင့်တော်ယုံနဲ့ပဲနေရင်ကြီးပါပြီလို့ဆိုရဲသိမလို့ပါဘူးပေါ့လေအဲ့ဒါအခွင့်အရေးကပြောတယ် ဒီနေရင်းနဲ့လှလောက်ပါနေတဲ့အချိန်ကြီးရှိတာလေမနေတာဟာမင်းတနာတယ်လို့ဆိုရင်ကိုယ်ရဲ့ဒီကမျိုးသမီးကလည်းပဲဒီဖွားကြီးမြောက်ပြန်ပြီးတော့တနာတယ်တနာပုံရင်တော့မတူဘူးပေါ့လေအဲ့တော့ဖွားကြီးကဟာစိတ်တိုင်းမကြမြင်ရင်ကြတာအရင်စင်လိုက်လို့ရှိရင်အိုဒုက္ခတွေသူ့မှာခံရတာအိုတဲ့ဓမ္မခံနိုင်တော့ပြိုအောင်လုပ်တယ်အမျိုးမျိုးပေါ့လေဖြည့်တင်တဲ့ဟာတွေဖြည့်ဖြတ်တင်တဲ့ဟာတွေဖြတ် တင်းအောင်လုပ်တဲ့နေဟာတွေလုပ်စိတ်တိုင်းမကြတော့သူ့မှာငိုရတာဒီမသက်တာဘူးအဲတော့ပူဒံခံရပြီးတော့စိတ်မသက်မသာဖြစ်တဲ့ပုဂ္ဂိုလ်တွေဟာဟောဒီဓမ္မစရိယဆိုတာတရားကျင့်လို့ရှိရင်အိုဒံနေအများကြီးကာကိုသိနိုင်တယ်သိကောင်းတာမိကမပါပဲနဲ့လှနိုင်တယ်ကောင်းတယ်ဒီလိုစိတ်ညစ်တဲ့တရားတွေအထုတ်ထားလို့ရှိရင် ဤရုပ်ရည်တွေပြည့်စုံတဲ့အတွက်လည်းပဲလိုက်လျောတဲ့သဏ္ဍာမျိုးအများကြီးသက်သာပါပဲမပြည့်စုံပြည့်စည်တဲ့အတွက်လည်းပဲဆန့်ကျင်ပြီးတော့ဒေါသတွေထိန်းဆိုင်ပါတယ်အမှန်ကောင်းပါတယ်တို့ကတော့အဲ့ဒါသိအရေးကြီးပါတယ်အခုအမေရိကမှာတော့အင်္ဂလန်ကအဖွားကြီးနှစ်ယောက်မျိုးလိုပေါ့လေရှိနေတော့မထင်ပါဘူးခဏရီသုဒ္ဓနိဗ္ဗာန်ဗြဟ္မဏဓမ္မိကသုဒ္ဓံမှာပဲ မြတ်စွာဘုရားဆက်လက်ပြီးတော့ဟောထားတာရှိပါတယ်လူတွေဟာအကျိုးများတဲ့နွားတွေကိုပေါ့လေတပ်ဖြတ်စားတော့ရတာစပြီးတော့ယောဂအမျိုးမျိုးတွေဖြစ်လာပုံပေါ့လေတော်တော်လေးကျေပြန့်ကဟောထားတာရှိပါတယ်ဒီနေရာမှာတော့အဲ့ဒါတွေကျေပြန့်ကဟောဖို့အချိန်ရပါဘူးဒီအချိန်ကျသွားပါနောက်သဏိပတ်ကြမှာဓမ္မပါဠိအမျိုးငယ်မှာငငယ်ရွယ်ရွယ်နဲ့ ဘာဖြစ်လို့မတည်ရတယ်လဲဆိုတဲ့အကြောင်းဥတီကြောင်းလေးနဲ့ဆက်ပြီးတော့ဟောပါမယ်ဒီဒါပဲတော့ကြအောင်ဆို